ရှမာကုခရစ်ဝင်ခန်းကြီး14အငယ်1မှ9ထိုနောက်နှစ်ရက်လွန်လျင်ပတ္တကာအဇုမပွဲရှိ၏ယေပရောဟိအကြီးတို့နှင့်ကျမ်းပြူဆရာတို့သည် ကိုရော့ကိုအဘယ်သို့ပရိယေအားဖြင့်ဖမ်းဆီး၍တယံအန်ဤဟုရှာကြံကြ၏သို့တော်လည်းလူများတို့သည်ယုံရင်ခတ်ဖြစ်မိကိုစိုးရိမ်၍ပွဲနေတွင် မပြုနှင့်ဦးဟု ပြောဆိုကြ၏ဘေသနိရွာတွင် ရှိမုံအမည်ရှိသော လူလူ၏အိမ်၌ကိုယ်တော်ရှိတော်မူသည်ဖြစ်၍၊မိန်းမတယောက်သည်အဘိုးများစွာထိုက်သောနာဒုဆီမွှေးစစ်နှင့်ပြည့်သောကျောက်ဖြူခွက်တလုံးကိုယူခဲ့၍၊ကိုယ်တော်သည်စားပွဲနားမှာလျောင်းတော်မူစဉ်၊ကျောက်ဖြူခွက်ကိုခွဲပြီးမှခေါင်းတော်ပေါ်၌သွန်းလောင်းလေ၏။အချို့တို့သည်ဒေါသစိတ်ရှိသည်ဖြစ်၍၊ထိုဆီမွှေးကိုအဘယ်ကြောင့်အကျိုးမဲ့ဆုံးစေသနည်း ဒေနာရီအပြားသုံးရာမကသောအဘိုးနှင့်ရောင်း၍ဆင်းရဲသော သူတို့အားပေးစရာကောင်းသည်ဟုဆို၍ထိုမိန်းမကိုအပြစ်တင်ကြ၏။ယေရှုကလည်း၊ထိုမိန်းမကို ရှိစေတော့။အဘယ်ကြောင့်နှောင့်ရှက်ကြသနည်း။သူသည်ငါ၌ကောင်းသော အမှုကိုပြုပြီ။ဆင်းရဲသော သူတို့သည်သင်တို့၌အစဉ်ရှိကြ၏။သင်တို့အလိုရှိသည်အတိုင်းသူတို့အားကျေးဇူးပြုနိုင်၏။ငါမူကားသင်တို့၌အစဉ်ရှိသည်မဟုတ် အငယ်၈မှ၁ဤမိမသည်တန်နိုင်သမျှပြုပြီးငါအလောင်းကိုတင်းကြိုမိဟု ပြင်ဆင်ခြင်းငါငါကိုယ်ကိုစီမွေးနှင့်လူနှင့်တည်းငါအမှန်ဆိုသည်ကားအေဝံဂေလိတရားကို မြေတပြင်လုံးတွင် ဟောသောအရရတို့၌ဤမိမကို အောက်မေ့เสียဖို့သူပြုသောဤအမှုကိုကြားပြောရကြလက်တန့်ဟုမိန်တော်မူ၏ ထိုအခါတပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သောယုဒရှကာရုတ်သည်ကိုယ်တော်ကိုအပ်ခြင်းငှါယဇ်ပုရောဟိတ်အကြီးတို့ထံသို့သွားလေ၏။ထိုသူတို့သည်ကြားလျှင်ဝမ်းမြောက်သောစိတ်ရှိ၍ငွေပေးမည်ဟုဝန်ခံကြ၏။ထိုနောက်အဆင်သင့်သောအချိန်ကာလ၌ကိုယ်တော်ကိုအဘယ်သို့အပ်ရမည်နည်းဟု ရှာကြံလျက်နေ၏။12 ပသခါသိုးသငယ်ကိုသတ်သောနေ့တည်းဟူသောအဇုမပွဲပဌမနေ့၌တပည့်တော်တို့သည်အထံတော်သို့ချဉ်းကပ်၍၊ကိုယ်တော်သည်ပသခါပွဲကိုစားတော်မူဘို့ရာအဘယ်အရပ်၌အကျွန်ုပ်တို့သည်သွား၍ပြင်ဆင်စေခြင်းငှါအလိုရှိတော်မူသနည်းဟုမေးလျှောက်ကြသော်၊ကိုယ်တော်သည်တပည့်တော်နှစ်ယောက်တို့ကိုစေလွှတ်၍၊သင်တို့သည်မြို့ထဲသို့သွားကြ။ရေအိုးဆောင်သောသူကိုတွေ့လိမ့်မည် ထိုသူနောက်သို့လိုက်၍သူဝင်သောအိမ်သို့ဝင်ပြီးမှ၊ငါသည်ငါ့တပည့်တို့နှင့်တကွပသခါပွဲကိုစားရသောဧည့်သည်အခန်းကားအဘယ်မှာရှိသနည်း။ဆရာကမေးသည်ဟုအိမ်ရှင်ကိုပြောကြလော့။ထိုသူသည်အဆင်သင့်ပြင်ဆင်လျက်ရှိသောအထက်အခန်းကြီးကို ပြလိမ့်မည်။ထိုအခန်း၌ငါတို့ဘို့ပြင်ဆင်ကြလော့ဟု မိန့်တော်မူ၏။တပည့်တော်တို့သည်သွား၍မြို့ထဲသို့ဝင်လျှင် စကားတော်အတိုင်းတွေ့၍ပသခါပွဲကို ပြင်ဆင်ကြ၏။17ညဦးယံအချိန်ရောက်မှတပည့်တော်တကျိပ်နှစ်ပါးတို့နှင့်အတူကြွလာတော်မူ၏။စားပွဲ၌လျောင်း၍စားနေကြစဉ်တွင်၊ယေရှုက၊ငါအမှန်ဆိုသည်ကား၊သင်တို့အဝင်ဖြစ်၍ငါနှင့်အတူစားသောသူတစုံတယောက်သည်ငါ့ကိုအပ်နှံလိမ့်မည်ဟု မိန့်တော်မူလျှင်၊ တပည့်တော်တို့သည်ဝမ်းနည်း၍အကျွန်ုပ်လော၊အကျွန်ုပ်လောဟုတယောက်နောက်တယောက်အသီးအသီးမေးလျှောက်ကြ၏။ကိုယ်တော်ကလည်း၊တကျိပ်နှစ်ပါးအဝင်ဖြစ်၍ငါနှင့်အတူပုန်ကန်တွင်၌သောသူသည်ငါ့ကိုအပ်နှံလိမ့်မည်။ကျမ်းစာလာသည်အတိုင်းလူသားသည်သွားရမည်။သို့သော်လည်းလူသားကိုအပ်နှံသောသူသည်အမင်္ဂလာရှိ၏။ထိုသူသည်ဘွားမြင်ခြင်းကိုမခံရလျှင်အနေသာ၍ကောင်းသည်ဟုမိန့်တော်မူ၏ အငယ်22မှ26ထိုအခါစားလျက်နေကြစဉ်တွင်ယေရှုသည် မုံကိုယူ၍ယေရှုတော်ကိုချီးမွမ်းပြီးမှ မုံကိုဖဲ့၍ဤမုံကားငါ၏ကိုဖြစ်၏ယူ၍စားကြလော့ဟု မိန်တော်မူလျက်တပည့်တော်တို့အားပေးတော်မူ၏ခွက်ကိုလည်းယူ၍ယေရှုတော်ကိုချီးမွမ်းပြီးမှ သူတို့အားပေးတော်မူလျှင်ထိုသူရှိသမျှတို့သည်တောက်ကြ၏ကိုယ်တော်ကလည်းဤခွက်က ပရိညင်တရားသစ်နှင့်ဆိုင်၍လူများအဘို့အလိုငှါသွန်းသောငါ၏အသွေးဖြစ်၏။ငါအမှန်ဆိုသည်ကား၊ဤစပျစ်ရည်မျိုးအသစ်ကိုဘုရားသခင်၏နိုင်ငံတော်၌ငါမသောက်မှီနေ့တိုင်အောင်၊ယခုမှစ၍တဖန်ငါမသောက်ရဟုမိန့်တော်မူ၏။ထိုနောက်သီချင်းဆိုပြီးမှသံလွင်တောင်သို့ထွက်သွားကြ၏။21 ထိုအခါယေရှုကလည်း၊ကျမ်းစာလာသည်ကား၊သိုးထိန်းကိုငါရိုက်သတ်၍သိုးတို့သည်ကွဲလွင့်ရကြလိမ့်မည်ဟုရေးထားသည်နှင့်အညီ၊ယနေ့ညဉ့်တွင်သင်တို့ရှိသမျှသည်ငါ့ကြောင့်စိတ်ပျက်ကြလိမ့်မည်။သို့သော်လည်းငါသည်ထမြောက်ပြီးမှသင်တို့ရှေ့၊ဂါလိလဲပြည်သို့သွားမည်ဟု မိန့်တော်မူသော်၊ပေတရုက၊ဤသူရှိသမျှတို့သည်စိတ်ပျက်ကြသော်လည်းအကျွန်ုပ်သည်စိတ်မပျက်ပါဟု လျှောက်လေ၏။ယေရှုကလည်း၊ငါအမှန်ဆိုသည်ကား၊ယနေ့ညဉ့်တွင်ပင်ကြက်သည်နှစ်ကြိမ်မတွန်မှီသင်သည်သုံးကြိမ်မြောက်အောင်ငါ့ကိုငြင်းပယ်လိမ့်မည်ဟု မိန့်တော်မူလျှင်၊ပေတရုက၊ကိုယ်တော်နှင့်တကွသေရသော်လည်းအကျွန်ုပ်သည်ကိုယ်တော်ကိုမငြင်းမပယ်ပါဟုသာ၍ခိုင်ခံ့သော စကားနှင့်လျှောက်ပြန်၏။ထိုသူအပေါင်းတို့သည်လည်းထိုနည်းတူလျှောက်ကြ၏။ 39ထိုအခါဂေသရှေမန်အရပ်သို့ရောက်ကြလျှင်၊ကိုယ်တော်က၊ငါဆုတောင်းစဉ်တွင်သင်တို့သည်ဤအရပ်၌ထိုင်နေကြလော့ဟုတပည့်တော်တို့အားမိန့်တော်မူပြီးမှ၊ပေတရု၊ယာကုပ်၊ယောဟန်တို့ကိုခေါ်သွား၍မိန်းမောတွေဝေခြင်း၊စိတ်ပူပန်ခြင်းသို့ရောက်တော်မူ၏။ထိုအခါငါသည်သေလောက်အောင်စိတ်နှလုံးအလွန်ညှိုးငယ်ခြင်းရှိ၏။ဤအရပ်၌ စောင့်နေကြလော့ဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၍၊ထိုမှအနည်းငယ်လွန်ပြန်လျှင်မြေပေါ်မှာ ပြပ်ဝပ်၍၊အိုအဘခမည်းတော်၊ကိုယ်တော်သည် အလုံးစုံတို့ကိုတတ်နိုင်တော်မူ၏။ဤခွက်ကိုအကျွန်ုပ်မှ လွှဲတော်မူပါ။သို့သော်လည်းအကျွန်ုပ်အလိုရှိသည်အတိုင်းမဖြစ်ပါစေနှင့်။ကိုယ်တော်အလိုရှိသည်အတိုင်းဖြစ်ပါစေသောဟူ၍ထိုအချိန်နာရီသည်မိမိနှင့်လွန်သွားနိုင်လျှင် လွန်သွားပါမည်အကြောင်းဆုတောင်းတော်မူပြီးမှ ပြန်လာ၍တပည့်တော်တို့သည်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလျှင်၊ရှိမုန်၊သင်သည်အိပ်ပျော်သလော။တနာရီခန့်မျှစောင့်နေခြင်းငှါမစွမ်းနိုင်သလော။38စုံစမ်းနှောင့်ရှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းလျက်စောင့်နေကြလော့။စိတ်ဝိညာဉ်ကားစေတနာရှိငြားသော်လည်း ကိုယ်မူကားအားနည်းသည်ဟုပေတရုအားမိန့်တော်မူပြီးမှ၊တဖန်သွား၍ရှေ့မြွက်ဆိုသည်နည်းတူဆုတောင်းတော်မူ၏။ထိုနောက်တပည့်တော်တို့ရှိရာသို့ပြန်၍သူတို့သည်မျက်စိလေးလန်သဖြင့်တဖန်အိပ်ပျော်လျက် နေကြသည်ကို တွေ့တော်မူ၏။သူတို့သည်အဘယ်သို့လျှောက်ရမည်ကိုမသိကြ။သုံးကြိမ်မြောက်အောင် သူတို့ရှိရာသို့ပြန်လာလျှင်၊ယခုအိပ်ပျော်၍ငြိမ်ဝပ်စွာနေကြလော့။အမှုလွန်ပြီ လူသားကိုဆိုးသောသူတို့လက်သို့အပ်နှံရသော အချိန်ရောက်လာပြီ။ထကြ။ငါတို့သည်သွားကြကုန်အံ့။ငါ့ကိုအပ်နှံသောသူသည် ရောက်လာပြီဟု မိန့်တော်မူ၏။ထိုသို့မိန့်တော်မူစဉ်တွင်ပင်၊တပည့်တော်တကျိပ်နှစ်ပါးအဝင်ဖြစ်သောယုဒရှကာရုတ်နှင့်အတူယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာ၊လူအကြီးအကဲများ စေလွှတ်သောလူအစုအဝေးအပေါင်းတို့သည်ထားနှင့်တုတ်များကိုကိုင်လျက်ချက်ခြင်းလာကြ၏။ကိုယ်တော်ကိုအပ်နှံသောသူက၊ငါနမ်းသောသူသည်ယေရှုပင်ဖြစ်၏။သူ့ကိုဘမ်း၍လုံခြုံစွာဆောင်သွားကြဟု ထိုသူတို့အားအမှတ်ပေးခဲ့သည်အတိုင်း၊သူသည်ရောက်လျှင်ကိုယ်တော်ရင်းသို့ချက်ခြင်းချဉ်းကပ်၍၊အရှင်ဘုရား၊အရှင်ဘုရားဟုဆိုလျက်နမ်းလေ၏။ထိုသူတို့သည်လာ၍ကိုယ်တော်ကိုဆွဲကိုင် ဘမ်းဆီးကြ၏။အနား၌ရပ်နေသောသူတယောက်သည်ထားကိုဆွဲထုတ်ပြီးလျှင်၊ယဇ်ပုရောဟိတ်မင်း၏ကျွန်တယောက်ကိုခုတ်သဖြင့်နားရွက်ပြတ်လေ၏။ယေရှုကလည်း၊သင်တို့သည်ထားပြကိုဘမ်းသကဲ့သို့ငါ့ကိုဘမ်းအံ့သောငှါထားနှင့်တုတ်များကိုလက်စွဲလျက်လာကြသည်တကား။ငါသည်ဗိမာန်တော်၌နေ့တိုင်းဆုံးမဩဝါဒပေးလျက်၊သင်တို့အလယ်၌ရှိနေစဉ်အခါသင်တို့သည်ငါ့ကို မဘမ်းမဆီးကြ။ဤအကြောင်းအရာကား၊ကျမ်းစာပြည့်စုံမည်အကြောင်းတည်းဟုထိုလူများကိုမိန့်တော်မူ၏။ထိုအခါတပည့်တော်အပေါင်းတို့သည်ကိုယ်တော်ကိုစွန့်ပစ်၍ပြေးကြ၏။လုလင်တယောက်သည်စောင်တထည်ကိုသာဝတ်လျက်နောက်တော်သို့လိုက်သည်ဖြစ်၍၊မင်းလုလင်တို့သည်ထိုသူကိုဘမ်းဆီးကြ၏။သူသည်လည်းစောင်ကိုစွန့်ပစ်၍အဝတ်မရှိဘဲလုလင်တို့လက်မှထွက်ပြေးလေ၏။ 53မှ62ထိုသူတို့သည်ယေရှုကိုယဇ်ပုရောဟိတ်မင်းထံသို့ဆောင်သွားကြ၏။ထိုမင်းထံ၌ယဇ်ပုရောဟိတ်အကြီး၊လူအကြီးအကဲ၊ကျမ်းပြုဆရာအပေါင်းတို့သည်စည်းဝေးကြ၏။ပေတရုသည်လည်းယဇ်ပုရောဟိတ်မင်း၏အိမ်ဦးအတွင်းသို့တိုင်အောင် ကိုယ်တော်နှင့်ဝေးစွာလိုက်ပြီးလျှင်၊မင်းလုလင်တို့နှင့်အတူထိုင်၍မီးလှုံလေ၏။ယဇ်ပုရောဟိတ်အကြီးတို့နှင့်လွှတ်အရာရှိ အပေါင်းတို့သည် ယေရှုကိုသတ်ရမည်အကြောင်းသက်သေကိုရှာသော်လည်းမတွေ့ကြ။လူများတို့သည်မမှန်သောသက်သေကိုခံကြသော်လည်း၊သူတို့၏သက်သေခံချက်သည်မညီ။အချို့တို့သည်ထ၍ဤသူက၊လူတို့လက်ဖြင့်လုပ်သောဤဗိမာန်တော်ကိုငါဖြိုဖျက်၍လူတို့လက်ဖြင့်မလုပ်သောဗိမာန်တော်တဆူကိုတည်ဆောက်မည်ဟု ပြောဆိုသည်ကိုအကျွန်ုပ်တို့ကြားရပါပြီဟုသက်သေခံကြ၏။ သို့သော်လည်းသူတို့၏သက်သေခံချက်သည်မညီ။ယဇ်ပုရောဟိတ်မင်းသည်အလယ်၌မတ်တပ်ထ၍၊သင်သည်တခွန်းမျှပြန်၍မပြောသလော။ဤသူတို့သည်အဘယ်သို့သက်သေခံသနည်းဟုယေရှုကိုမေးလျှင်၊ကိုယ်တော်သည် တခွန်းမျှပြန်ပြောတော်မမူဘဲတိတ်ဆိတ်စွာနေ၏။တဖန်ယဇ်ပုရောဟိတ်မင်းက၊သင်သည် ခရစ်တော်တည်းဟူသော မင်္ဂလာရှိသောဘုရားသခင်၏သားတော်မှန်သလောဟု မေးပြန်လျှင်၊ယေရှုကမှန်၏။နောင်ကာလ၌လူသားသည်တန်ခိုးတော်၏လက်ျာဘက်၌ထိုင်လျက်၊မိုဃ်းတိမ်ကိုစီး၍ကြွလာသည်ကိုသင်တို့မြင်ရကြလတံ့ဟုမိန့်တော်မူ၏။63ထိုအခါယဇ်ပုရောဟိတ်မင်းသည်မိမိအဝတ်ကိုဆုတ်လျက်၊အဘယ်သက်သေကိုလိုသေးသနည်း။ဘုရားကိုလွန်ကျူး၍ပြောသော စကားကိုသင်တို့ကြားရပြီ။အဘယ်သို့ထင်မှတ်ကြသနည်းဟုမေးမြန်းလျှင်၊ကိုယ်တော်သည်အသေခံထိုက်ကြောင်းကို ထိုသူအပေါင်းတို့သည် စီရင်ကြ၏။ထိုအခါအချို့တို့သည် ကိုယ်တော်ကိုတံတွေးနှင့်ထွေးကြ၏။မျက်နှာတော်ကို ဖုံးပြီးလျှင်လက်သီးနှင့်ထိုးလျက်၊ပရောဖက်ပြု၍ဟောတော်မူပါဟုဆိုကြ၏။မင်းလုလင်တို့သည်လည်းပါးတော်ကိုလက်နှင့် ပုတ်ကြ၏။ အငယ်66မှ82ပေကျုသည်အောက်မှာအိမ်ဦး၌ရှိစဉ်ယေပရဟိမင်း၏အစေပါမိမတယောက်သည်လာ၍ပေကျုသည်မိလုံလျက် နေသည်ကိုမြင်သောအခါ သူ့ကိုစိစိကြည့်၍တင်သည်လဲနာဇရက်မြို့သားယေရှုနှင့်ပေါင်းဖော်သောသူဖြစ်သည်ဟုဆိုလျင်ပေကျုကတင်ပြောသောအရာကိုငါမသိနားမလဲဟုညင်းခုန်ပြီးမှအိမ်ဦးရှိသို့ထွက်တော်ကြက်တွန်လေ၏ နောက်တဖန်အစေပါမိန်းမသည်ပေတရုကိုမြင်လျှင်၊အနား၌ရပ်နေသောသူတို့အား၊ဤသူသည်ထိုသူတို့အဝင်ဖြစ်သည်ဟုဆိုသော်၊ပေတရုသည်တဖန်ငြင်းခုံပြန်၏။ထိုနောက်များမကြာအနား၌ရပ်နေသောသူတို့က၊အကယ်စင်စစ်သင်သည်ထိုသူတို့အဝင်ဖြစ်၏။သင်သည်ဂါလိလဲလူဖြစ်၏။သင့်စကားလည်းတူ၏ဟုပေတရုကိုဆိုကြလျှင်၊ပေတရုက၊သင်တို့ပြောသောသူကိုငါမသိဟု ဒိဋ္ဌံပြု၍ကျိန်ဆိုသည်နောက်တဖန်ကြက်တွန်လေ၏။ယေရှုက၊ကြက်သည်နှစ်ကြိမ်မတွန်မှီသင်သည်သုံးကြိမ်မြောက်အောင်ငါ့ကိုငြင်းပယ်လိမ့်မည်ဟု မိန့်တော်မူသောစကားကို ပေတရုသည်သတိရသဖြင့်ခေါင်းကိုခြုံ၍ငိုကြွေးလေ၏။